ယနေ့ဓမ္မစကုဓမ္မယုံတော်ကြီးအတွင်းသို့တရားနာယူရန်ရောက်ရှိလာကြတဲ့အလုံးဓမ္မတာဝနာတရားလူလာကြတဲ့ဓမ္မမမကတရားလူလာကြတဲ့ယောဂီသူတော်စင်များကိုတရားနာရတဲ့ဓမ္မတဝနာကုသိုလ်လေးလောင်းနဲ့ကျင့်နာအားရမနေပဲနဲ့မြတ်စွာဘုရားရှင်ရဲ့သာသနာတော်ကြီးနဲ့တွေ့လို့လူဖြစ်ကိုရလို့ နိလမှန်ကန်စွာနဲ့တုံတင်ညွန်ပြဆုံးမပေးနိုင်တဲ့ဆရာသမားကောင်းများနဲ့တွေ့ရတဲ့အခါမှာဘဝလွတ်မြောက်ရေးဖြစ်တဲ့မာသတိပဋ္ဌာန်ဝိပဿနာတရားတွေရှုပွားအထုစီလိုပါလေ။ဒါကြောင့်ဘုန်းကြီးများကကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဥပနိဗ္ဗယအတိုင်းမာသတိပဋ္ဌာန်ဝိပဿနာတရားတွေရှုပွားအထုစီမှာဖြစ်ပါလေ။ဒီတရားတော်ကိုမပွားများခင်မှာကြိုတင်ပြီးတော့ဆင်ញင်ပွားများရမယ်ကုသလ်တရား၄ပါးရှိပါတယ်။ နံပါတ်1ဗုဒ္ဓနုတ္တိတရားရှုမှတ်ပွားများအထုမဲ့ပုဂ္ဂိုလ်ဟာတရားပိုင်ရှင်ဖြစ်တဲ့မြတ်စွာဘုရားကို ပြင်စပဋိဋိတာထီခြင်း၅ပါးနဲ့ယူသည်သည်ရှိကိုဥချရပါတယ်။အဲဒီလိုဥချတဲ့ကံမှလည်းပဲဘုရားရှင်ရဲ့ပုံတော်ထက်အရဟံအစရှိတဲ့ဂုဏ်တော်များကို အာယုံပြုပြီးတော့ရှိကိုဥချခြင်းအပြင်ဗုဒ္ဓနုတ္တိဆိုတဲ့ဂုဏ်တော်တွေတပါးလည်းပွားပြီးဖြစ်သွားရော။ ကိုယ်တော်ကိုအာယုံပြုပြီးရှိကိုဥကြပြီးပြီဆိုရင်တော့နံပါတ်1မေတ္တာဘာဝနာအလုံးတ attva တွေပုံမှာမေတ္တာစီဖြန့်ဝေလိုက်ပါအနန္တစัจ java လာအတွင်းမှာရှိကြတဲ့အလုံးတ attva တွေချမ်းသာချမ်းသာကြပါစေဆိုပြီးတော့မေတ္တာဘာဝနာပွားလိုက်ပါဒီမေတ္တာဘာဝနာပွားများပြီးပြီဆိုရင်တော့အတုပဘာဝနာမိမိခန္ဓာကိုယ်ရဲ့မတင့်တယ်တဲ့သဘောတွေကိုတခဏတားလေး ဉာဏ်ထဲမှာထင်မြင်လာအောင်ဆင်ញင်ပွားများလိုက်ပါဒီခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောအတုပဘာဝနာခေါ်ပါတယ်အတုပဆိုတာမတင့်တယ်ဒေဆုံးသွားတဲ့ပုဂ္ဂိုလ်ကိုဒီချာလေးအာယုံပြုကြည့်လိုက်သူ့ရဲ့မျက်နှာတနေ့တရက်ကနှစ်ရက်ကျော်လာပြီဆိုတဲ့ကူကအဲ့ဒီမှာအာလုံးမတင့်တယ်လို့ကြည်ရရှိရတာအဲ့လိုပဲမိမိရဲ့ခန္ဓာကိုယ်ကြီးရဲ့မတင့်တယ်တဲ့သဘောတွေကိုအဲ့လိုထင်မြင်လာအောင်ဆင်ញင်လိုက်ပွားများလိုက်ပါတခဏတည်း ပွားများပြီးပြီဆိုရင်မရဏနှုတ်တတိသိခြင်းတရားကိုနှလုံးသွင်းလိုက်ငါသည်မုတ်ချတရားမြည်ချိန်ပိုင်းသာလူတော်သည် လို့ဒီလိုသိခြင်းတရားကိုနှလုံးသွင်းလိုက်နှလုံးသွင်းဆင်ခြင်ပြီးပြီဆိုရင်တော့မိမိတို့ရှုမှတ်ပွားများအားထုတ်မဲ့မာသတိပဋ္ဌာန်ကျင့်စဉ်တွေကိုကျင့်ကြံပွားများအားထုတ်တတ်ဖို့အတွက်ဆောင်ဖို့လင်္ကာလေးပို့ချပေးမယ်ဒီဆောင်ဖို့လေးတိုင်လိုက်စုပြီးတော့ကျင့်ပွားအားထုတ်ကြရအောင်တေမလင်ခွေကတေမလင် ထိုင်နေပါခါမှဖြောင်းမြောက်တာသားများရောမြို့သမီးများရောဒီမင်းကိုထိုင်လို့ရပါပြီအစ်တို့ရထိုင်လို့လည်းရပါတယ် အဲဒီလိုထိုင်ပြီးအောက်ပိုင်းခန္ဓာကိုယ်ခွေခွေလေးထားပြီးပေါ်ပိုင်းခန္ဓာကိုယ်ကိုတော့ဖြောင်းဖြောင်းလေးထားလိုက်ပါရှေ့ကိုလည်းကုန်းမနေစီနဲ့ညွတ်လည်းမထားနဲ့ဖြောင်းဖြောင်းလေးဖြောင်းဖြောင်းလေးထားဖို့ဆိုရင်လည်းတောင့်တင်းတော့မထားနဲ့အဲဒီမှာဝင်လေထွက်လေလေးပုံမှန်လေးဝင်လေထွက်လေလေးဖြောင်းဖြောင်းဖြူဖြူဝင်နိုင်ဖို့အတွက်ကိုယ်လေးကိုမမတ်ကလေးထားဖို့ပါပဲအဲဒီထိုင်ကိုစိတ်တိုင်းကြထိုင်ပြီးပြီဆိုရင်တော့ကိုယ်လက်အင်္ဂါမလှူရှားနေတော့မလုံအိန္ဒြေ ငြိမ်ငြိမ်နေစိတ်တွေမလွင့်ပါချုပ်ကြီးကိုယ်လက်အင်္ဂါတွေမလုံရှားတော့ဘူးဆိုရင်စိတ်တွေပါတည်ငြိမ်လာပါလိမ့်မယ် ဒီလိုစိတ်တွေတည်ငြိမ်လာတဲ့အခါမှာအရှင်းနောက်တောင်မြောက်ပြီးဝဲရာကြည့်တတ်တဲ့မျက်စိလေးမိတ်လိုက်တော့မျက်စိမိတ်ကမျက်စိမိတ်ကကောင်းတဲ့ပါကောင်းတဲ့ပါဝမ်းမှစိတ်ကိုထားဝမ်း တကယ်လို့မိမိရဲ့မျက်စိကအရှင်းနောက်တောင်မြောက်ဘေးဝဲရာကြည့်နေရင်မြင်ရတဲ့အာယုံစီစိတ်တွေပြန့်နေမယ်ယောဂီဒါကြောင့်မျက်စိလေးမှိတ်လိုက်တော့ကောင်းလေးကိုလည်းတဲ့တဲ့မှမှတ်ထားပါယောဂီရှေ့ကိုလည်းငုံပြီးစိုက်မထားနဲ့နောက်ကိုလည်းမုတ်ပြီးလှမ်းမထားနဲ့ခါနဲ့တစ်ဖြောင်းလည်းမှမှတ်ကလေးထားလိုက်ဒီကံမှာလေလေးဝင်လာတဲ့အခါဝမ်းမိုက်ကလေးဟာတရေရိမ့်နဲ့တွန်းကန်တောင်တင်းပြီးဖောင်းကန်တက်လာမယ်ဒါလေးကိုဖောင်းနေစိတ်မကလေးနဲ့မှတ်လိုက်ပါ လေလေးပြန်ထွက်သွားတဲ့အခါဝမ်းဘက်ကလေးဟာဒီအိမ်နဲ့ရောကြပင်ကြသွားမယ်ဒါကိုပင်နေစိတ်မကလေးနဲ့မှတ်လိုက်ပါအဲ့ဒီဖောင်းနာပင်နာလေးကိုဇေအားလေးစိုက်ပြီးချိန်သားကြိုက်ကလေးရှုနေဖို့ပါယောဂီဖောင်းနာပင်နာစိတ်ဆိုင်ခါမှတ်ပါယောဂီများမှတ်ပါ ပဿနာတရားရှုပွားအထုတ်တယ်ဆိုတာတကူတည်းသောအာယုံကိုရှုရမှာမဟုတ်ဘူးယောဂီအာယုံနဲ့တွာတာစုံတိုင်းစုံတိုင်းရှုရမှာဆိုတော့ယခုယောဂီတို့ကိုပင်နိုင်နေရာဖြင့်ဖောင်းမှုပင်မှုလေးရှုမှတ်ဖို့ညွှန်ကြားပါတယ်။အားကြောင့်လေးဆိုတော့အမြဲတမ်းလေးရှိတယ်ထင်နေထင်ရှားဝင်လေထွက်လေလေးရှိနေတဲ့များဖောင်းမှုပင်မှုလေးဟာရှိနေတယ်ဒါကြောင့်ထင်နေထင်ရှားလို့သူ့ကိုပင်နိုင်ထားပြီးရှုဖို့ပါဒီလိုရှုမှတ်နေစဉ်မှာပဲမိမိရဲ့ စိတ်ကလေးတွေကအိမ်ကိုတရိယာမယ်လူကိုတရိယာမယ်မိမိရဲ့မိသားစုတရိယာမယ်တရိယာရင်တရိယာတဲ့စိတ်လေးကိုနောက်စိတ်ကလေးနဲ့ရှုလိုက်ရင်တရိယာနဲ့တရိယာနဲ့ရှုလိုက်စိတ်လေးခန္ဓာပြန်ရောက်လာရင်အဲ့ဒီဖောင်းမှုပင်မှုအာယုံလေးကိုပဲပင်နိုင်ကမ္မထာလေးပြန်စားရင်ဖောင်းနေပင်နေရှုနေဒီလိုတတိထားရှုနေစဉ်မှာပဲနောက်ရှေ့စိတ်ကလေးကဖြုတ်ဆူထွက်သွားရင် နောက်စိတ်ကတိလိုက်တယ်တိလိုက်ရနဲ့ထွက်တယ်ထွက်တယ်ရှုလိုက်ရှုလိုက်ရင်ခန္ဓာပြန်ရောက်လာလိမ့်မယ်အဲ့ဒီကမှဖောင်းနေပင်နေတန်လေးပဲပြန်ရှုတယ် ဒီလိုရှုနေစဉ်မှာနားထဲမှာအတန်လေးတွေခြေကြောင်စွာကြားလာရင်ကြားတဲ့အတန်အာယုံစီညာလေးလှည့်လိုက်ကြားတယ်ကြားတယ်ရှုဒီတန်အာယုံလေးမထင်ရှားတော့ဘူးဆိုရင်မိမိပြင်တဲ့ကမ္မဋ္ဌာန်းလေးပြန်စားပြီးဖောင်းနေပိနေဒါလေးပဲပြန်ရှုနေဒီလိုရှုနေစဉ်မှာအချိန်လေးတွေမိနစ်20မိနစ်30ကြာလာတဲ့ကအောက်ပိုင်းလေပိုင်းတစ်ပိုင်းကဝေဒနာလေးတွေလာတတ်တယ်အဲဒီလိုဝေဒနာလေးတွေလာရင်လည်းပဲဒီဝေဒနာလေးကိုရှုမယ်ယောဂီနာရင်နာတဲ့နေရာလေးစိုက်ပြီးနာနာလေးတက္ကတက္ကရှု ညောင်းရင်ညောင်းတဲ့နေရာလေးဆိုင်ညောင်းနေညောင်းနေတက္ကတကရှုပူရင်ပူတဲ့နေရာလေးဆိုင်ပူတယ်ပူတယ်တက္ကတကရှုမျက်နှာပေါ်လက်ပေါ်မှာရိုးရွားရာနေရာလာလေးရှုဒီဝရဏလေးမထင်ရှားတော့ဘူးဆိုရင်ဒီဖောင်းမှုပင်မှုအာယုံလေးပဲပြန်ဆိုင်ယောဂီအဲ့ဒီလိုပေါ်ရာထင်ရှားရာအာယုံကိုရှုပါပေါ်ရာပေါ်ရာပေါ်ရာပေါ်ရာစိတ်ဆိုင်ခါစိတ်ဆိုင်ခါမဘယောဂီများ ရှုမှတ်ရင်ပင်နိဗ္ဗာန်ကွင်ပြေဝင်ဆက်ရောက်သွားယောဂီယခုလိုပေါ်ရအာယုံလေးကိုယောဂီရှုနေတော့ ဘာအကျိုးတွေရမှလဲဆိုရင်တော့ရှုမှတ်ရအာယုံပေါ်မှာစူးစိုက်တည်ကြည်မှုဆိုတဲ့တမာရီရမယ်ယောဂီဟိုကအာယုံလေးပေါ်လာလိုက်မသိစိတ်လေးကမှတ်လိုက်ကပ်ပြီးတည်သွားလိုက်နောက်ထပ်အာယုံတက်ကလေးပေါ်လိုက်မှတ်လိုက်တည်လိုက်ပေါ်လိုက်မှတ်လိုက်တည်လိုက်နဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးခက်ခက်တည်သွားတဲ့တမာရီကိုခဏိကတမာရီခေါ်တဲ့ယောဂီဒီတမာရီလေးထက်တန်အကောင်းစွာရလာတဲ့အခါကျတော့မှဟောရှုစရာလေးရှုနေတာလေး မှတ်စရာလေးရမှတ်နေတာလေးရဟိုကအာယုံလေးရမှတ်စိတ်ကလေးရဖောင်းတာလေးရမှတ်စိတ်ကလေးရပိန်တာလေးရမှတ်စိတ်ကလေးရနှစ်ခုနှစ်ခုကွဲကွဲသွားလိမ့်မယ်ဒီနေ့တမာလေးတွေလက်တန်အားကောင်းလာတဲ့အခါကျတော့ဟောမှတ်စရာအာယုံအကြောင်းတရားလေးရှိလို့မှတ်သိမှုဆိုတဲ့ယူတရားလေးဖြစ်ရတယ်မှတ်စရာအာယုံအကြောင်းတရားဆိုတာမရှိခဲ့ရင်မှတ်သိမှုဆိုတဲ့အကျိုးလည်းမဖြစ်နိုင်ပါလားသူအကြောင်းနဲ့သူအကျိုးအကြောင်းကျိုးတွေဆက်ဆက်ဖြစ်နေတဲ့ပရိစ္ဆေသမုပ္ပါသဘောကိုလည်းပဲယောဂီကိုယ်တိုင်ဉာဏ်နဲ့မှရှင်းလင်းစွာသိလာမယ် ဒီတဲ့ပို့ပြီးတော့တတိယသမารရားတွေထက်တန်စွာအကောင်းလာတဲ့အခါကဏ္ဍကြတော့ရှုတိုင်းရှုတိုင်းအရှုကယုတ်တရားလေးကလည်းဖြစ်ပေါ်လာလိုက်ပြတ်သွားလိုက်နောက်ထပ်ရှုသိနေတဲ့ရှုသိစီလေးကလည်းတည်လိုက်ပြတ်သွားလိုက်ပေါ်လိုက်ပြောင်းလိုက်တည်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်တည်လိုက်ပြောင်းလိုက်နဲ့အရှုကအာယုံရောရှုစိတ်ကလေးရောအတွဲလိုက်အတွဲလိုက်ဖြစ်ပြနေတဲ့သဘောကိုယောဂီကိုယ်တိုင်ဉာဏ်နဲ့မှရှင်းလင်းစွာသိလာမယ် အဲဒီလိုညာအားတွေပြည့်လာတဲ့အခါကလည်းကြတော့ဒီဖြစ်မှုပြတ်မှုတွေကြောင့်မပြတ်နှိမ့်ဆက်နေလို့ဆင်းရဲတဲ့ဒီဒုက္ခဒီသင်္ခါရဒုက္ခတွေကိုကောင်းကောင်းကြီးမြင်လာမယ်ဒီသင်္ခါရဒုက္ခတွေကောင်းကောင်းကြီးမြင်လာတဲ့အခါဒီဒုက္ခကိုမလွခြင်းဘူးမလွခြင်းမေးမယ်လို့လည်းပဲခန္ဓာရနေပြီဆိုရင်တော့ဒီဒုက္ခမလွနိုင်ဘူးဒါကြောင့်ကိုယ်သဘောမဟုတ်ဘူးသူသဘောတိုင်သူဖြစ်ပြနေတဲ့သဘောပဲစိုးမရတဲ့အနတ္တသဘောကိုကိုယ်တိုင်ညာနဲ့တည်းတည်တွေ့လာတယ်အဲလိုညာနေစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်ကတော့နောက်ဆုံး ဖြစ်မှုပြမှုတွေပြည့်စင်းသွားတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်ဆက်ရောက်မျက်မှောက်ပြုတွေ့သိနိုင်ပါလိမ့်မယ်ယောဂီဒါကြောင့်တထိုင်အတွင်းရှုမှတ်ပေါ်များအားထုတ်ပုံဟာဒီလောက်ဆိုပြည့်စုံပါပြီ9မိနစ်ဝိပဿနာဘာဝနာ ကုသိုလ်တွေရှုပွားကြရအောင်ပါရမီပြည့်ကုသိုလ်ပွားကြရအောင်ဘုန်းကြီးနိုင်ပြီးကြည်ထားပြီးမယ်9မိနစ်ပါယောဂီ10မိနစ်10မိနစ်မှမှတ်ချက်ပေါင်းဘုန်းကြီးတို့90 90လောက်ရနေဆိုရင် 5မိနစ်ဆိုရင်မှတ်ချက်ပေါင်း250ပါဓမ္မဓမ္မမှာကုသိုလ်စိတ်တစ်ခါဖြစ်တယ်ဓမ္မချက်တစ်ခုတိုင်းမှတ်ချက်တိုင်းမှတ်ချက်တိုင်းမှာဓမ္မမှတ်လိုက်ကုသိုလ်စိတ်တစ်ခါဖြစ်လိုက်ဓမ္မမှတ်လိုက်ကုသိုလ်စိတ်တစ်ခါဖြစ်လိုက်အဲဒီမှာကုသိုလ်စိတ်ပေါင်း250ဒီ9မိနစ်အတွင်းလေးမှာရသွားပါမယ်အဲဒီကုသိုလ်တွေဟာတကယ့်ကိုဝိပဿနာကုသိုလ်တွေပါတကယ့်မဟာကုသိုလ်တွေပါ အဲဒီမှာကုသိုလ်ကြီးအများကြီးဖြစ်နေပါလိမ့်မယ်ကုသိုလ်ရဲ့အစုပုံကြီးဟာမိမိရှုမှတ်နေတဲ့ယောဂီရဲ့တဏ္ဍာမှာတည်နေပါလိမ့်မယ်ဒါကြောင့်ယောဂီသာသနာတော်နဲ့တွေ့တော့လူဘဝကိုရာတော့ဒီလမှန်ကန်စွာညွှန်ပြပေးနိုင်တဲ့ဆရာသမားကောင်းနဲ့တွေ့တော့မှဒီတရားလေးကိုရအောင်ကြိုးစားပြီးတော့9မိနစ်လောက်ပါရမီပြည့်လေးကိုကြိုးစားလိုက်ပါယောဂီခွန်ကြီးနိုင်ပြီးကြည်ထားပေးပါမယ် မိနစ်ပြပါပြီဝေတို့မိမိတို့ရှုမှတ်ပွားများအထုတ်နေတဲ့အမတ်တရားကိုခေတ္တရနာပြီးတော့ယနေ့ဟောကြားနာကြားမယ့်တရားတော်ကိုချမ်းသာတဲ့ဣရိယာပုနေထမ်းမျိုးဖြင့်ယုတ်သေးစွာ နာကြားနိုင်ကြပါပြီ။